ုန်းကြီးတို့ဒီနေ့2021ခုနှစ်မတ်လ26ရက်တောက်ကြနေ့ဆောင်းရစကိုဘေးရီယာမှာရှိတဲ့ေရဝရဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း138ပြိဿသမုပ္ပါတရားတွေချမှုပိုင်းဖြစ်ပါတယ်ဒီပြိဿသမုပ္ပါပိုင်းမှာဝေနာပစ္စတနာဝေဒနာကြောင့်တဏှာ၃မျိုးဖြစ်ပေါ်လာတယ်ဒီနေ့ဒီကြောင့်အရာလေးစပြောပါမယ် ဘုရားမြင်သည့်တိုင်းကြားသည့်တိုင်းအနံ့သည့်တိုင်းပေါ့ပြီးတော့စားသည့်တိုင်းတွေ့ထိသည့်တိုင်းကြံတွေ့တိုင်းဖြစ်ပေါ်လာတဲ့ခံစားမှုကိုအနေစာတို့ဒုက္ခတို့အနတ္တတို့ဝိပဿနာဉာဏ်နဲ့သိမြအောင်ရှုတတ်သေးရင်တော့ခံစားဝေဒနာကိုအကြောင်းပြုပြီးတော့တဏှာ၃ပါးရဲ့ တဘာဝဖြစ်တာပါတဏှာ၃မျိုးနဲ့တမျိုးမျိုးဖြစ်တာပါတဏှာ၃မျိုးဆိုတာဘုန်းကြီးတို့ဓမ္မစကဘုဒ္ဓနာ၃မှာလည်းပါပါတယ်ဒီတဏှာ၃မျိုးပါအဲ့ဒါတွေကတော့ကာမတဏှာဘဝတဏှာဝိဘဝတဏှာကာမတဏှာဆိုတာတော့ကောင်းတဲ့နှစ်သက်စရာ ဖြစ်တဲ့အစင်အာယုံအတန်အာယုံအနတ်အာယုံစားစရာအာယုံ တွေ့တီအာယုဝတ္ထုတွေကိုလိုချင်နေတာတောင့်တနေတာနှစ်သက်နေတာမြတ်နိုးနေတာဒီကာမဒနာကြောင့်မို့ဘုန်းကြီးတို့မဖြစ်ကြလဲအပဲလေးပုံဖြစ်ရတာလူဘုံနတ်ဘုံတွေဖြစ်ရတာဒီကာမဒနာကြောင့်ဖြစ်တာပဲဘဝဒနာဆိုတာကတော့တတ္တရဒိဋ္ဌိနဲ့အတူဖြစ်တဲ့ဒနာမျိုးကိုဆိုလိုပါတယ်တတ္တဝါလိုဟာမိမိရောသူတော်ပါပေါ့နော် ရုပ်ခန္ဓာကိုယ်ရသက်ကြီးလာရင်ပါပြသေသွားမယ်သေသွားပြန်ဒီအတ္တကုံဝိညာဉ်ကုံလေးမသေဘူးနောက်ခန္ဓာအသက်ထဲမှာပြောင်းရွှေ့သွားတယ်ဒီလိုပြောင်းရွှေ့သွားတယ်သူကသူရွှေ့တာမဟုတ်ဘူးလေသူတို့ယူဆတာဘာဖြစ်လဲဆိုတော့တူတောက်ကဖန်ဆင်းလို့ပြောင်းရွှေ့သွားတဲ့သဘောမျိုးသူကလက်ခံယူဆတာပြောချင်တာတော့ဒီအတ္တကဝိညာဉ်ကောင်းလေးကဘယ်တော့မှမသိဘူးအများအားရှိနေတယ် မပြည့်စည်ဘူးလို့အဲ့လိုယူဆိုင်တတ္တရာဒိဋ္ဌိပေါ့ဒီတတ္တရာဒိဋ္ဌိမျိုးကတော့ဘုန်းကြီးတို့ဘုရားဘာသာများအနေနဲ့ကျွန်တော်မက်ဖို့အနေပြုလို့အစွဲမတန်ပါဘူးဒါပေမဲ့ဘုရားဘာသာမဟုတ်ရင်တော့သူကဘာဖြစ်လာလဲဆိုဒီအတောက်ကဝိညာဉ်ကောင်းတဲ့လက်ခံနဲ့ဒီအတောက်ကဝိညာဉ်ကောင်းလေးဟာဖန်ဆင်းတဲ့ပုဂ္ဂိုလ်ရှိတယ်ဒီဖန်ဆင်းမှုကလက်ခံထားတော့ ဒီမက်ဖို့ရောင်ကျင့်ဖို့တော့ခြားဘာသာများတွေတော့ခက်ခဲရှိနေတော့ပါလေဝိဘဝတဏဝိဘဝတဏဆိုတော့ဥစေရာဒိဋ္ဌိနဲ့အတူ ဖြစ်တဲ့တဏမျိုးပါပဲမိမိရောသူတစ်ပါးရောပဲပုဂ္ဂိုလ်ဖြစ်ပဲတတ္တဝါဖြစ်ဖြစ်တတ္တဝါလောသေပြီးဘာမှမဖြစ်တော့ဘာမှမဖြစ်တော့မသေးခင်သာရှိတယ်နောက်ဘဝဆိုလည်းမရှိဘူးရင်ဘဝဆိုလည်းမရှိဘူး မသိမီအခုဘဝပဲချမ်းသာခံစားနိုင်တယ်လို့ဒီလိုယူဆတာကိုတတ္တရာဒိဋ္ဌိလို့ဥစ္စေရာဒိဋ္ဌိလို့ခေါ်ပါတယ်။အဲ့ဒီလိုဥစ္စေရာဒိဋ္ဌိနဲ့တူတွဲဖြစ်တဲ့တဏှာမျိုးကိုဝိဘဝတဏှာအဲ့ဒီလိုတဏှာ၃မျိုးတွေကဘုန်းကြီးတို့တဏှာမှာတစ်မျိုးမျိုး ဖြစ်နေပဲချင်းကလည်းမျိုးနဲ့မြင်သိတိုင်းကြားသိတိုင်းအနံ့သိတိုင်းပေါ့ စားစရာစားတိုင်းအတွေ့အထိတိုင်းတွေ့ထိတိုင်းကြံတွေ့တိုင်းဖြစ်ပေါ်လာတဲ့ဝေဒနာတွေကိုဝိပဿနာမရှုတတ်ရင်ဝိပဿနာမရှုတတ်တော့နေဇဒုက္ခအနတ္တသဘောမှကိုမသိဘူးပေါ့ဗျာမသိတဲ့အခါကျတော့ဒီတဏှာ၃မျိုးတည်းကတစ်မျိုးမျိုးဖြစ်နေမှာပါတဏှာဖြစ်ရင်ဘာဖြစ်မလဲဥပါဒာနဲ့ကံလည်းဖြစ်ပြီးဘဝသစ်ဆင်းရဲတွေဖြစ်စေတော့ ဒါကြောင့်ဒီဘဝသစ်ဆင်းရဲတွေမဖြစ်အောင်မြင်သိမှုကြားသိမှုစသည်ကြောင့်ဖြစ်ပေါ်လာဝေဒနာတွေကိုဝိပဿနာရှုတဲ့ပုဂ္ဂိုလ်များအနေဆသဘောဒုက္ခသဘောအနတ္တသဘောမျိုးမြင်အမှန်တိုင်းသိအောင်ရှုတတ်ဖို့လိုတယ်ဝိပဿနာရှုပြီးတော့ဝိပဿနာဉာဏ်မဖြစ်တဲ့တရားတွေသိဖို့ခဲရင်တော့အဲတော့သိအောင်ရှုမှဖို့လိုတယ်ပေါ့နော် ဒါတော့ဝိညာပစ္စယတဏှာပြီးတော့ဘုရားဘာဟောလဲဆိုတော့တဏှာပစ္စယဥပါဒနာတဏှာကြောင့်မဥပါဒံဖြစ်တယ်ဥပါဒံဆိုဆွဲလန်းတာဥပါဒနာဥပါဒနာပုတ်လေးဥပါဒနာကဥပအာဒနာဥပလွန်ကဲစွာပြင်ထန်စွာဆွဲမြဲစွာအာရဏကရှိူတာစုပ်ကင်ထားတာ လွန်ခဲ့ဆွဲမြဲစွာပြင်းထန်စွာဆုတ်ကင်ထားတာစိတ်ထဲကဆွဲဆွဲမြဲမြဲဆုတ်ကင်ထားပြီးဆိုမှလို့ဆွဲလန်းလို့တော့ဗျာဘာကိုဆွဲလန်းနေတယ်လဲဆိုတော့တာယာနှစ်သက်ဆရာအရင်ကလည်းဆွဲလန်းတာပဲအယူဆမှားတွေကိုလည်းဆွဲလန်းတာပဲအဲတာယာနှစ်သက်တာတွေအယူဆဆွဲလန်းနေအာကြည်လာတဲ့ခါကျတော့အာကြည်ပြင်းထန်လာတဲ့ခါကျတာယာနှစ်သက်ပထမတော့တာယာနှစ်သက်မှုတာမမယ်နောက်အာကြည်ပြင်းထန်လာတဲ့ခါကျဆွဲလန်းသွားတာ အဲ့ဒါဥပါဒံလို့ခေါ်တယ်ဒီဥပါဒံက၄မျိုးဒီမှာတွေသင်ဖို့ရင်လည်းဒါတွေကကြောင်းတော့ရှိပါတယ်နံပါတ်1ကကာမှုပါဒံနံပါတ်2ကဒိဋ္ဌုပါဒံနံပါတ်3ကသီလပတုပါဒံနံပါတ်4ကအတ္တဝါရုပါဒံဆိုပြီးတော့ဥပါဒံ၄မျိုးရှိပါတယ်ကာမှုပါဒံဆိုတာကတော့လိုချင်နှစ်သက်ဖို့ရာတက်ရှိတမကာမဂုဏ်အာယုံမျိုးစုံ ဝတ္ထုမျိုးစုံနှစ်သက်ပြီးခိုင်မြဲစွာဆွဲလန်းနေတာဒိဋ္ဌုပါဒဆိုတာကံကံကြိုးကိုလက်မခံတာဘူးဗျအဲ့ဒီလိုအယူဆဆွဲမြဲနေတာအယူဆအဆွဲလန်းဖြစ်တယ်နောက်သီလပတုပါဒဒါလည်းယူဆအဆွဲပါပဲကျင့်စဉ်တွေကျင့်တယ်မဂ္ဂင်၈ပါးမပါဘူးမဂ္ဂင်၈ပါးမပါတဲ့အလေးကျင့်တန်တရားလွံ့မြောက်စေတယ် ဒီလိုယူဆဆွဲလန်းတာအတ္တဝါရူပါဒံအတ္တကောင်ဝိညာဉ်ကောင်ရှိတယ်လို့ဆွဲလန်းနေတဲ့အယူဆဖြစ်တယ်။ရောဒီမှာကာမှုပါဒံအကြောင်းရင်ပြောမယ်။ကာမှုပါဒံဆိုတာကကာမရာဂမကင်းသေးတဲ့ပုဂ္ဂိုလ်မှန်များတော့အာယုံ၅ပါးကာမဂုဏ်တရားလိုချင်ကြတာကြည့်ရပါဘုံကြီးရောလူရောအကုန်လုံးနော်။အဲ့ဒီမှာအာယုံ၅ပါးဆိုတာနံပါတ်1ယူပါယုံ ကောင်းတဲ့ဆင်းအာယုန်တွေဖြစ်တယ်ဒီကောင်းတဲ့ဆင်းအာယုန်တွေကတဘာဝအိထာယုန်ဒီကိုပင်ဟုတ်ကတကယ်ကောင်းနေတဲ့အာယုန်မျိုးကိုဆိုတာတဘာဝကို ကောင်းနေတဘာဝကိုကြည်ကျင်ရရှုခြင်းလားနံပါတ်၄ကြပရိကပ္ပအိထာယုန်အာယုန်မကောင်းဘူးဒါပေမဲ့ဒီနှစ်သက်ဆွဲလန်းတဲ့ပုဂ္ဂိုလ်ကသူ့စိတ်ထဲမှာဒါအကောင်းထင်နေတာ ဟုတ်လားတရားလေးကိုသူကသဘောကျရင်အပြစ်မမြင်တော့ဘူးအပြစ်အပြစ်မမြင်လည်းအကောင်းထွင်ပြီးတွေးပြီးနှစ်သက်သဘောကျတယ်အဲ့တော့ဒီကောင်းတဲ့အာရုံပဲဖြစ်ဖြစ်မကောင်းတဲ့ဒီကိုအထင်နဲ့ကောင်းတဲ့အာရုံပဲဖြစ်ဖြစ်နှစ်သက်ဖွယ်အစင်းအာရုံဘယ်မှာတည်တယ်လဲဆိုသက်ရှိတတ္တဝါတိုင်းတဏ္ဍာမှာလည်းတည်နေတယ်ပြီးတော့သက်မဲ့အသုံးဆောင်ပစ္စည်းတွေမှာလည်းတည်နေပါတယ် နှစ်သက်ဆွဲလန်းတဲ့ခါမှာဘုန်းကြီးတို့အစင်းတက်တက်လောက်တယ်နှစ်သက်ဆွဲလန်းတာမဟုတ်နော်ဒီအစင်းတီးနေတဲ့ပုံကိုဒါလည်းဆွဲလန်းတာပဲအစင်းတီးနေတဲ့ပစ္စည်းဝတ္ထုဒါလည်းဆွဲလန်းတာပဲအစင်းအရကသူ့ရဲ့တရားဖြစ်တဲ့ပုံကိုပစ္စည်းကိုဆက်သွယ်ပေးတဲ့သဘောရှိတော့ဗျာ မှာတန်ကြားလိုက်အတန်ဖြစ်အတန်ရှင်ပုဂ္ဂိုလ်ဒါလည်းရောက်သွားတာစိတ်ကရောက်သွားတာနိတ္တစရာအရှင်းမြင်နေအရှင်းရဲ့အရှင်းမိရာပုဂ္ဂိုလ်ပစ္စည်းကိုပါတခါလဲဆွဲလွန်းသွားဒါယူပါယုံခေါ်တော့ဗောနော်တတ္ထာယုံတတ္ထာယုံကလည်းဒီယူပါယုံလိုပဲနှမျိုးကွဲပါတကယ် တာယာစရာအိဋ္ဌာယအစစ်အတန်နဲ့တာယာစရာမဟုတ်ဘူးဒါပေမဲ့ကိုယ်စိတ်ထဲမှာတာယာသလိုတို့ထင်ထားတဲ့အတန်မျိုးကိုလည်းနှစ်သက်တာဆွဲလာတာပဲအတန်ကိုဆွဲလိုက်ပါပြလေအတန်ရှင်ကိုလည်းဆွဲလန်းတော့ဗျာတက်ရှိအတန်ကိုဆွဲလန်းတယ်လို့တက်မဲ့အတန်ကိုလည်းဆွဲလန်းကြတော့ပါပဲပြီးတော့ကာနာယောအနအာယောအနအာယောကလည်း ငကိုသဘာဝကိုကောင်းတဲ့အနတ်အာယုရှိတယ်ချို့ကတော့သဘာဝကောင်းတာပေါ့ကိုကနှစ်သက်ဆရာလို့ဆွဲထားတဲ့ကဒီနတ်ကိုနှစ်သက်နေတာပဲအဲကြောင့်သူကလည်းနှမျိုးခွဲထားပေါ့ယတာယုံဒီစားစရာသဘာဝကကောင်းနေတဲ့သဘာဝအာယုရှိတယ်ခါကြသဘာဝကောင်းတာမဟုတ်သူ့စိတ်ထဲမှာကောင်းထင်တာမခွေးတို့ဝက်တို့စားရတဲ့တတ်တော်တွေမစင်ညစ်ကြေးတွေသူ့စိတ်ထဲမှာကောင်းတယ်မြစားလာတယ် ဒါကြောင့်ပရိကပ္ပရတယုံပဲဖုဒ္ဓဘာယောလည်းဒီတိုင်းပဲတဘာဝဖုဒ္ဓဘာယောအတွေ့အထိငကောကိုနူးညံ့လို့တိမ်မွေးလို့ကောင်းတာမျိုးရှိတယ်ပရိကပ္ပဖုဒ္ဓဘာယောဆိုကြံစပြီးတော့ကိုယ့်ကိုကြံစနှစ်သက်လို့အကောင်းထင်တဲ့အာယုံမျိုးပဲဒီအာယုံမှန်သမျှတွေဟာတဘာဝအာယုံပဲဖြစ်ဖြစ်အကောင်းထင်လို့ကောင်းတဲ့အာယုံပရိကပ္ပ အိထာယုံပဲဖြစ်ဖြစ်အလိုရှိရနှစ်သက်တောင့်တအလို ကာမီယတိတိကာမောကာမလို့ခေါ်တဲ့စာပေများတော့ဒီလိုဖွင့်ပြတယ်။အဲတော့ကာမဂုဏ်အယုံဆိုရလိုချင်စရာနှစ်သက်စရာအာယုန်တွေဒီအာယုန်တွေဟာမရသိရင်လည်းရချင်တာ။ရပြီးရင်လည်းအမြဲတမ်းစွန့်မလို့ပဲမစွန့်လို့ပဲဆွဆွမြဲမြဲတိမ့်ပိုက်ထားခြင်း အဲတော့တဏှာနဲ့ဥပါဒံဖြစ်သွားတယ်အဲတော့တဏှာနဲ့ဥပါဒံအကွာခြားချက်လေးပြောကြအောင်တဏှာကနိတ္တသာယာယုံလိုချင်ယုံဖြစ်နေရင်တဏှာပဲအာယုံတခုတွေ့လာရင်နိတ္တယုံလေးလိုချင်ယုံလေးဖြစ်နေတဏှာပဲအဲ့ဒီနိတ္တလိုချင်ရတယ်ဘာလို့စွဲလန်းလာစွဲလန်းတော့ဟာမရရင်မဖြစ်တော့ဘူးဒီအာယုံမခွာရမခွဲနိုင်တော့အဲ့ဒီစွဲလန်းလာရင်ဒါဥပါဒခေါ်တော့ ဒါကြောင့်တဏှာပစ္စယတဏှာကြောင့်ဥပါဒဏံဆွဲလောင်းဥပါဒံဖြစ်တယ်ဆိုဘုရားဟောထားတယ်လူချင်းနှစ်သက်မှုတဏှာရှိနေမှဥပါဒံဖြစ်တာလူချင်းနှစ်သက်မှုတဏှာမရှိရင်ဥပါဒံမဖြစ်ပါဘူးဒါကာမဥပါဒံနော်ဒိဋ္ဌုပါဒံသွားရအောင်ဒိဋ္ဌုပါဒံဆိုတာအယူမကိုဆွဲလောင်းတာပဲဒါဒိဋ္ဌုပါဒံဒီဒိဋ္ဌုပါဒံကကျေပြန့်တယ် သီလပရိပါဒအတ္တဝရူပါဒဒါတွေကတော့ဒိဋ္ဌုပါတေဝကောင်းရရင်တေယုအရာကောင်ဒိဋ္ဌိပဲဥပါဒံ၄ပါးထဲမှာနောက်သုံးကအယူဆနဲ့ပတ်သက်ဖြစ်တဲ့ဆွဲလမ်းမှုပဲဒီတော့သီလပရိပါဒအတ္တဝရူပါဒကလွဲတဲ့အယူဆမှန်မှန်သမျှကိုဒိဋ္ဌုပါဒံလို့မှတ်ထားပါဗျာအယူဆတွေကမှားလာရင်မှားလာရကြားလာရင် ဘာဖြစ်လာလဲဆိုဆွဲလန်းလာအမှန်ကြရင်ဆွဲလန်းမှုအမှန်ဖြစ်ပြီးတော့အမှန်ကိုတော့အမှားဖြစ်ဆွဲလန်းသွားတာအဲ့လိုဖြစ်တတ်တယ်ဒါလည်းသတိထားစရာဒီဆွဲလန်းပြီးအယူဆမှာ10မျိုးပါဠိလိုပြောရင်တော့ဓာတဝုထုကမေစာဒိဋ္ဌိ10မျိုးနံပါတ်1ကပါလဲဆိုနတ္ထိဒိဏံပေးလူမှုအကျိုးမရှိဘူးဒီလိုယူဆတယ် ပေးလူတဲ့အတွက်ကုသိုလ်လည်းမဖြစ်ဘူးကောင်းကျိုးလည်းမရဘူးပစ္စည်းကုန်တာပဲဖတ်တယ်ကုသိုလ်ကအကုသိုလ်ကဆိုတာမရှိဘူးဒီကံလေးအကျိုးဆိုတာလည်းမရှိဘူးလို့ယူဆတာပေါ့ဗျာဒါတွေကတော့ဒီဒီလိုယူဆရှိတဲ့ပုံကိုယ်ကမလူဘူးတော့အလှရအကျိုးကိုရှိမှမသိဘူးပေါ့ဗျာအဲတော့ဘလို့ဖြစ်လဲဆိုအကျိုးရှိမှမသိတော့လည်းမလူပြဘူးပေါ့ဗျာအဲ့လိုဖြစ်တယ် လူဘူးမှာအလူရက်တန်ဖို့နားလေတာနဲ့သိတာနဲ့တကယ်လူဘူးတဲ့ပုဂ္ဂိုလ်များကြတော့ကိုယ်တဘာမှမမျှော်လင့်ဘူးလိုအပ်တဲ့ပုဂ္ဂိုလ်လိုအပ်ချက်လေးကိုသူအကျိုးတက်တက်လေးကြည်ပြီးလှူလိုက်လို့ရင်အင်တန်စစ်ချမ်းသာဘုန်းကြီးတို့ဘေးလူသူနဲ့အလှခံသူပေါ့ရသူပေါ့အဲ့ဒီမျိုးစဉ်းစားကြည့် ရသူအလူခံသူဝမ်းသာတယ်ထင်ရပြီရသူခဏတာပဲဝမ်းသာတာပေးသူကကိုယ့်အတွက်ဘာမှမပြောလိမ့်မယ်နဲ့သူ့လိုအပ်ချက်ကိုကြည့်ပြီးလှူလိုက်တဲ့အတွက်တသက်လုံးတွေးလိုက်တိုင်းဝမ်းသာကြည်နူးမှုတွေခံစားနေအာဘယ်ချိန်တွေးတွေဝမ်းသာမှုကြည်နူးမှုတွေမပြတ်ခံစားနေနော်ပေးလူတဲ့ပုံကိုယ်တွေပြစ္ဆုတ်ပံကြိုးတွေလည်းရှိပါတယ်ဗျာဒါတွေကပေးလူမှုမှသိတယ် နော်ပေးလူတဲ့ပုံစံများအဲ့ဒီချစ်ခင်ကြတယ်လေးစားကြတယ်နော်လူကောင်းသူကောင်းသူတော်ကောင်းတွေကလည်းလာရောက်ပြီးချီးမြှောက်ကြတယ်ပေးလူသူမှာချီးမွမ်းရဂုဏ်တွေဟာပါလေသူ့ရဂုဏ်တွေကကြော်ကြားတာပေါ့ထင်ရှားတော့ပိဿရှိတဲ့နေရာဘယ်နေရာသွားသွားသူမျက်နှာမငယ်အောင်ဒါမျိုးတွေပစ္စုပန်ကြိုးတွေလည်းရအောင်ဒါကတော့ခုနက ဆွဲလန်းပြီးတော့အယူဆမှာ10မျိုးတွေကနတ္ထိဒိဏံပိလူရာအကျိုးမရှိဘူးဒီလိုယူဆတဲ့ပုံစံလည်းရှိပါနောက်တစ်မျိုးကနတ္ထိရိတ်ထံအလူတန်းနေကြီးကျယ်လို့ပြီးတာလေဒါလည်းအကျိုးမရှိပါဘူးနတ္တိဖူတံအဲ့ဒါတွေဖိတ်ကြွေးပြီးအခန့်ကြွေးမွေးတာမင်္ဂလာကိစ္စကြွေးမွေးတာနှစ်သိက္ခာမှာလက်ဆောင်ပေးတာဒုနဲ့ဒုလက်ဆောင်လေးပေးတာဒါအကျိုးမရှိဘူးအဲ့တော့သူက အခု၃မျိုးကတော့အတူတူပဲဗျာအိန္ဒိယပြုလုပ်တဲ့ဒလိထုံနှံစင်လာတွေကဒီ၃မျိုးခွဲထားတာပဲနံပါတ်၄ကပါလေနတ္ထိတုကတဒုက္ကတာနာကမ္မာနံဖလံဝိပါကောကောင်းမှုကံမကောင်းမှုကံတွေအကျိုးရင်ကျိုးဖျားဆိုမရှိဘူးတဲ့ ဆိုလိုတာတော့ကောင်းမှုကမကောင်းမှုကယုံကြည်ပြီးပြုလုပ်နေကြတဲ့ကိစ္စမှန်များဘာမှအကျိုးမရှိဘူးပင်ပန်းယုံမှရှိတယ်ဒီလိုယူဆဒီလိုယူဆတွေကတော့ဒီကာမတဏအာကြီးတဲ့ပုံကောင်မှာဒီယူဆတွေဖြစ်တတ်တယ်ဒါကြောင့်မို့ဘုရားကတဏပစ္စယဥပါဒနာလို့ဟောတာဒါကြောင့်မှတ်ထားဖို့ကောင်းမှုကအကုသိုလ်ကအကျိုးရင်အကျိုးပြမရှိဘူးအာကြီးတကာမတဏ တဏှာအကြီးတဲ့ပုံကိုယ်တွေကဒါမျိုးတွေယူဆတယ်လို့မှတ်ထားနောက်တစ်ခုကတော့ဗာလဲဆိုနတ္ထိမာတာအမေဆိုတော့မရှိဘူးနတ္ထိပီတာအဖေဆိုတာလည်းမရှိဘူးဒီလိုအဲတချို့ကြတော့ရိုးရိုးမာမာရှောက်ဆင်းလာတော့အမေဖေဆိုတာမရှိဘူးသူတို့ကလည်းကမြွန်းကြောက်ထားလို့မွေးလာတာပဲသူတို့ကမြွန်းကြောက်ထားလို့မွေးလာသူတို့စောက်ရှောက်မှသူတို့ဝတရားပဲဒါမျိုးတွေသွားတွေးဒါမျိုးတွေပြောလဲပြောတွေးလဲတွေးလို့တချို့ရေးလဲရေး အဲ့လိုတွေဖြစ်တယ်ဒီကဂျေဇုဆရာမဂျေဇုဆက်ဆရာမလို့သူတို့မွေးတာသူတို့ကျွေးရမယ်ဒါတွေကတော့ဒီလိုယူဆရင်တော့ဟိုရှင်းရှင်းပြောရင်တော့တိရစ္ဆာန်စိတ်ပဲဗျာလူဖြစ်နေပြီမဲ့တော့တိရစ္ဆာန်ပေါ့တိရစ္ဆာန်စိတ်ပေါက်နေတဲ့လူပဲလို့ပြောရမှာနော်ဒါနဲ့ပတ်သက်ပြီးခွင်တို့ဝိမာနာထကရာ16မှာပြထားတာတွေပြောပါဦးဝိမာနာထကရာမှာလူ၄မျိုးခွဲခြားပြထားပါတယ် လူလေးမျိုးကနံပါတ်1ပါဠိလိုပြောရင်မနုဿနေရကြီးကလူငရေတာနံပါတ်2မနုဿတိရိစ္ဆာနာလူတိရိစ္ဆာန်နံပါတ်3မနုဿပေတာလူပိတာနံပါတ်4မနပရမတ္ထမနုဿလူသာအစေဒီလို၄မျိုးပြထားတယ်ဘုန်းကြီးနံပါတ်1အကြောင်းအရာဘုန်းကြီးတို့ပြောကြရအောင် နံပါတ်1ကပါလေလူငရေတာမနုဿနေတဲ့ကြီးကလူငရေတာလူငရေတာဆိုတာကဘယ်လိုပုံကုမျိုးလဲလူဖြစ်နေတာတော့မှန်တယ်ဗျဒါပေမဲ့သူ့မှာ လူသားစိတ်လုံးဝမရှိဘူးဣစီဥစ္စာရမယ်ယာရုအာနာရမယ်အဲ့လိုရမယ်ဆိုရင်ရတဲ့အနေနဲ့ယူမှာပဲလောကဥပဒေလည်းမငယ်ဘူးဓမ္မဥပဒေလည်းမကြည့်ဘူးဘာမှဂရုမစိုက်ဘူး ပစ္စည်းဥစ္စာတွေယာရုအာဏာတွေကိုမတရားတဲ့နည်းနဲ့ရအောင်ယူတယ်။သူနာသူများသားများကိုဆော်ကားမယ်။ဘုရားစေဝသေးရဲ့သေးရဲ့ဒါတွေကိုတောက်မယ်စားမယ်သုံးမယ်။ကိုဖြစ်ချင်တာမဖြစ်ရရင်ဘာဖြစ်မလဲ။တတ်ဖို့ရအောင်မလေးဘူးတတ်မယ်။ခိုးဖို့ရအောင်မလေးခိုးမယ်။မတရားသိသိဖို့ဟိုမလေးဘူးသိမှာပဲ။အဲမတရားရဲ့လောဘတွေကြောင့်မတရားရဲ့ဒေါသတွေကြောင့် ဒီနေ့ဒီချိန်မှာသူ့အလဲပြန်လာပါတယ်သက်ဆိုင်ရာပုံကိုယ်တွေကသူ့ကိုဖန်ဆီးဖန်ဆီးထောင်ချအချုပ်ချအဲထောင်ထဲမှာချုပ်ထဲမှာအနှိမ့်ဆက်ခံနောက်ဆုံးသူ့ပြုံးကကျူးတော့ကြီးတဲ့ခါကျတော့ဥပရိယကျုံဝင်ပေးတတ်ခံဒါကြတော့ဗာလဲဆိုငရဲမရောက်ခင် လူဘဝတွေကငရဲကြတယ်လို့ခံစားနေရတဲ့အတွက်လူငရဲသားလို့ခေါ်ပါတယ် နောက်မနုဿတိရိစ္ဆာနာလူတိရိစ္ဆာန်လူတော့လူပဲဒါပေမဲ့လူချင်းတော့တူတယ်ကိုကကိုကိုပြီးတော့နေနိုင်စွာမရှိဘူးသူများအာကိုပြီးနေရတာသူများမိခိုးပြီးနေရတာသူများမိခိုးနေရတော့သူများမျက်နှာကြည့်ပြီးနေရတော့ဗျာသူများမျက်နှာကြည့်တော့သူများခိုင်းသမျှလောက်ပြရတယ် လူများအများအားကြောက်မြန်တော့ကြောက်ပြီးခိုင်းမြန်လောက်မြန်တဲ့ပုံကုံမျိုးဒါကိုလူတိရစ္ဆာန်လို့ခေါ်တယ်။နောက်လူတိရစ္ဆာန်တစ်မျိုးကိုကြောက်ကြရအောင်။နောက်လူတိရစ္ဆာန်တစ်မျိုးကတော့သူ့မှာအသိဉာဏ်မရှိဘူး။မရှိတော့မလောက်တဲ့နာကိုလောက်တယ်။မပြောတဲ့နာကိုပြောတယ်။ဒါကြောင့်မို့ဥပဒေရရေးယူခံမှာကြောက်လို့ဘာဖြစ်လဲ။ပုံနေရတယ်ရှောင်းနေရတယ် ကောင်းကောင်းမရအောင်ကောင်းကောင်းမစားရအောင်ကောင်းကောင်းမပြောပါအဲ့ဒီလိုပုံကုမျိုးလဲလူတိဆန်လို့ခေါ်ပါတယ်နောက်တစ်မျိုးပြောရင်တိရိစ္ဆာန်ရဲ့အဓိပ္ပာယ်ကကိုအိပ်ဖို့ရရဲ့ကိုစားဖို့ရရဲ့ကိုပြောပါဖို့ရရဲ့ဒီသုံးမျိုးသော ကိစ္စကိုသိလို့တိရိစ္ဆာန်လို့ခေါ်ပါတယ်အဲ့ဒီလိုသိတဲ့ပုံကုမျိုးကိုခွေးတို့နွားတို့လိုပဲနော်လူတိရိစ္ဆာန်လို့ခေါ်တယ် သူတို့မှာအဖေဆိုတာလည်းမရှိဘူးအမေဆိုတာလည်းမရှိဘူးသားသမီးဆိုတာလည်းမရှိဘူးအမနမအကိုမောင်ဆိုတာလည်းမရှိဘူးမရှိတော့ပါလေတို့ရကြော်ရနဲ့ပျော်ပါကြတာပဲအဲ့လိုနေထိုင်စားတော့ကြတာလူတွေကလည်းဒီလဲဒီနည်းတူစွာပဲကိုအိပ်ဖို့ရတော့ကိုစားဖို့ရတော့ကိုပြောဖို့ပါဖို့ရတော့တဲ့သိမယ်ဆိုရင်တော့ဒီဘုက္ခတိဋ္ဌာန်နဲ့တူတူပါဗျာဒါကြောင့်လူတိဋ္ဌာန်လို့ခေါ်ရတယ် လူပြိတ္တာလူသားဖြစ်လာပေမဲ့အရင်ဘဝကပြုလုပ်ခဲ့ဘူးတဲ့မကောင်းမှုအကုသိုလ်ကံတွေကြောင့်ဒီဘဝမှာကောင်းမှုပြည့်စုံမနေရဘူးပေါ့ဗျာမစားရဘူးမဝေ့ရဘူးအမြဲတမ်းစားလောင်းနေတယ်အမြဲတမ်းစားနေတယ်စောင်းနေတဲ့ဘလောက်ပဲပင်ပမရှာဖွေပေမဲ့မပြည့်စုံပါဘူးကိုကျင်တရားတွေပျက်စီးနေတော့ဘယ်သူမှသူအကမခံရဘူး လမ်းမေးမှာဖြစ်သလိုနေထိုင်စားတောက်နေရတဲ့ပုံကုံမျိုးတွေကိုလူပြိတ္တာလို့ခေါ်ပါတယ်နောက်ဆုံးလူသားကတော့ပရမတ္ထမနုဿလူသားအစစ်လူသားအစစ်ဆိုတာကတော့ဘုန်းကြီးတို့ကိုယ့်အကိုကိုယ်ပြီးစောင့်နေရပ်တည်နိုင်တယ်မတရားမှုဘာတစ်ခုမှမလုပ်မပြောဘူးရိုးသားတယ်ဖြောက်မှတ်တယ် ကံကံအကျိုးကိုယုံကြည်တဲ့ယနာသုံးပါးမိဘဆရာသမားတွေကိုမိဘဆရာသမားတွေရဲ့အပေါ်မှာယုံသိတဲ့လေးစားတဲ့မကောင်းတာမှများရှောင်းတယ်ကောင်းတာမှများပြုလုပ်ပြောဆိုတဲ့ကြံတွေးတယ်ကိုယ်ကျင်တရားရှိတယ်မေတ္တာကရုဏာမုဒိတာဥပေက္ခတရားနဲ့နေတယ်ပေါ့ဗျာတူရင်းနဲ့လူပေါင်းရင်မှာဖြစ်အောင်နေတတ်တယ်အဲ့ဒီလိုပုံကုံမျိုးလူသားအစ်စ်လို့ခေါ်တယ် ဘုန်းကြီးတို့ဒီလူလေးမျိုးထဲမှာလူသားအစ်စ်ဖြစ်အောင်တော့လူဘရောက်တဲ့အခါစူးစမ်းမှာပေါ့ဗျာကြိုးလဲစူးစမ်းနေကြတာဒါဝန်တာစရာပေါ့ချို့ကြတော့မစူးစမ်းဘူးလူဒေဆန်လူငရေတာလူမြိတ်တာပဲဖြစ်နေကြအဲတော့ခုနကဘုန်းကြီးတို့အမားတဲ့အယူဆဆွဲလန်းဆင်မျိုးတဲ့မှာအမေမရှိဘူးအဖေမရှိဘူးလို့ယူဆတဲ့ယူဆ လူတိရိစ္ဆာန်ဆိုတာဒါကိုပြောချင်တာပါဗျလူတိရိစ္ဆာန်ရဲ့အယူဆပဲတိရိစ္ဆာန်စိတ်ပေါက်နေတော့ဒီလိုပဲယူဆမှာပေါ့ဗျာလောကမှာအမေမရှိဘူးအဖေမရှိဘူးဒါမျိုးယူဆနံပါတ်9ကျတော့ဗာလဲဆိုနတ္ထိယံလောကဒီလောကဆိုတာလည်းမရှိဘူးတဲ့အရင်ဘဝတစ်ခုကတည်ပြီးတော့ဒီလူလောကဖြစ်လာတယ်ဆိုသူကမယုံဘူးဘာဖြစ်လို့လဲအဲ့ဒီလိုယူဆရှိတဲ့ပုဂ္ဂိုလ်က သူမမြင်နိုင်တဲ့နတ်ပြည်တို့ငရဲပြည်တို့ပိတ္တလောကဆိုတာမရှိဘူးမယုံဘူးပေါ့သူမြင်ရတဲ့တိရိစ္ဆာန်ပုံဘဝပဲယုံတာပေါ့ဒါကြောင့်တိရိစ္ဆာန်လောကသိပြီးလူဖြစ်လာတာမရှိဘူးလို့သူယူဆတာနောက်နတ္ထိပရောလောကောအခြားလောကဆိုတာလည်းမရှိဘူးလူသေးပြင်းနတ်ဖြစ်တယ်လူသေးပြင်းငရဲငရဲဖြစ် ငရဲကြတယ်ပြိတ္တာဖြစ်တယ်ရိဆံဖြစ်တယ်ဒီလိုဒီလိုဟာမျိုးတခုမှမရှိဘူးတဲ့သူယူဆတာပါလေခုဘဝသေးပြီးဘာမှမရှိမရှိတော့လို့ဒီလိုယူဆတာနောက်တစ်ခုကတော့နတ္ထိဩပပါရိကတတ္တာအဲ့ဒါပါလေဥပပတ္တဝါဆိုမရှိဘူးဆိုတော့ဥပပတ္တဝါဆိုတာကခန္ဓာကိုယ်မျိုးသမီးဆိုရင်နတ်တွေဆိုတော့ 16နှစ်သမီးရွယ်တော့နတ်သား16နှစ်သားရွယ်တော့ဘွားကလေးပေါ်လာနတ်တို့မြမာတို့ပြီးတော့ငရဲတို့ရိတ်တာတို့သူရာတို့ဒီပုံကိုယ်ကြီးရာဒီလိုခဏဝေးရုပ်ရည်ပေါ်ပေါက်လာတယ် ပြီးတော့သိရင်လည်းရုပ်ရည်ပျောက်သွားတာအဲ့ဒီအရာတွေကိုသူကမယုံဘူးသူကမမြင်လို့မယုံတာလို့ဆိုလိုတာပါနောက်တစ်ခုကဘာလဲဆိုနတ္ထိလောကေသမဏဗျမနာတမေကတာ သမ္မာပရိပါဏယေဣမေသာလောကေပရိသတယံဘိညာသစ္စိကတဝပဝေရင်တိသူပြောတဲ့အတိုင်းပရမဖတ်ပြမယ်နော်ယဟန်သူများတွေကဒီမြတ်မလောကတမန်လောက ကိုယ်တိုင်အဘိညာဉ်တူဖြင့်သိမြင်တွေ့ရပြောကြကြတယ်ကောင်းမှုဖြောက်မှန်စွာသွားကြတဲ့ဖြောက်မှန်စွာကြင့်ကြံနေတဲ့ယဟန်သူတော်များတို့ကလောကမှာဖြစ်ကြဘူး ဆိုလိုတာကသူကဘာပြောရလဲဆိုတော့ဒီခေတ်လိုပြောရင်ဟောဘာသာရေးဆိုတာကောင်းတာမှန်တာမရှိဘူးမှိုင်းတစ်မျိုးပဲယူဆတာလောကမှာတကယ်ကြင်ကြံနေတဲ့ပုံကမရှိဘူးအမှန်တိုင်းသိမြင်တဲ့ရိယာသူတော်ကောင်းဆိုတာမရှိဘူးဒီလိုယူဆတာနော်အဲ့လိုယူဆပြန်ဒါတော်တော်ကြောက်စရာကောင်းတယ်ဒီတော့ဒီယူဆဖြစ်လာရင်တော့ဘာသာတရားကိုလေ့လာပါခုန သူများပြောတာမျိုးယုံမှလည်းမှိုင်းတစ်မျိုးပဲဆိုကိုယ်ကလည်းလိလာလိလာကျင့်သုံးကြည့်ပေါ့ကျင့်သုံးကြည့်မှဒါမှိုင်းဟုတ်မဟုတ်ဘာသာတရားဆိုမှိုင်းလားကောင်းတာမှလားတခုမှမရှိဘူးတော့ဟုတ်သလားဆိုဒါနားလေသဘောပေါက်ဒီတိုင်းလေးပြောတာကြားလောင်းနေဆုံးဖြတ်နေတော့ဒါတော့အဓိပ္ပာယ်မရှိဘူးပေါ့ဗျာဓာတဝတ္တုကမိစ္ဆာဒိဋ္ဌိ10မျိုးကိုပြောင်းပြန်ပြန်ရင် ဘာဖြစ်လာမလဲဆိုတော့တမ္မာအဲဓာတကဝတ္တကတမ္မာဒိဋ္ဌိ10မျိုးဖြစ်လာတော့ဒါတော့ကာမတကရတမ္မာဒိဋ္ဌိနဲ့အတူတူပဲပေါ့ဗျာနတ္ထိဒိဋ္ဌိအဋ္ဌိဒိဋ္ဌိပေးလူချင်းအကျိုးရှိတယ်အဋ္ဌိယိတ်တံအကြီးကျယ်လူချင်းကလည်းအကျိုးရှိတယ် အထိဖူတာအခဏလို့ကျွေးမွေးတာလို့လက်ဆောင်ပေးတာအသေးဖွဲလေးတွေပေးလူတာဒါလည်းကြိုးရှိတယ်။ဘာလို့ဘလို့လူလူပေါ့ဗျာဒါတော့ကြိုးရှိတယ်လို့ယူဆရမျိုးပေါ့။နောက်ဒီနောက်တစ်ခုကအထိတုကတဒုက္ကတာနံကမ္မာနံဖလံဝိပါကောကောမှုကအကုမကောမှုကံတို့ရဲ့အကျိုးရင်းကြိုးပြဆိုရှိတယ်။နောက်ဘုန်းကြီးတို့ကုသိုလ်ကောင်းမှု ဟိုယုံကြည်တဲ့ပုံကုံများကြပါပြက်လဲငယ်ရွယ်ချင်းဆာပြီးတော့မိဘဆရာသမားဆုံးမဟိုနာကမိလိမ့်လိမ့်မမကောင်းမှုနေတာပေါ့လေဒီလိုနေတဲ့ပုံကငယ်ကလေးကဆာပြီးလူကြီးလူကောင်းတွေကချင်းမြောက်စောက်ရှောက်မှုခံတော့ပြီးတော့အများထားနဲ့ကိုကြီးစောက်ရှောက်တွေရပါတယ်လူကြီးလူခင်လည်းပေါ်လာတယ်ကိုသိနေတဲ့ပညာကြီးလည်းအောင်မြင်လာတယ်တက်မြောက်လာတယ်ကြည်လာတဲ့အခါမှာလူကြီးလူကောင်းတရားအနေနဲ့ဖြစ်ပြီးကြီးပွားချမ်းသာတယ် ဒါတော့ကောင်းတာလို့လို့ကောင်းရရတဲ့သဘောပဲနော်ကုသကံရှိတဲ့ပုဂ္ဂိုလ်ဟာပရိသန်နေတီးနေကြတဲ့မိဘတွေကတေချာဆောက်ရှောက်တယ်မွေးလာရင်လည်းတေချာဆောက်ရှောက်တယ်ပြုစုတယ်ပြုစုဖို့လည်းပစ္စည်းပစ္စယပစ္စည်းဥစ္စာတွေမြည်စုံတာပေါ့ဗျာပြည်စုံတော့လည်းတေချာဆောက်ရောက်တော့ယောဂကင်းယောဂကင်းတဲ့ခါကျကျမ်းမာကျမ်းမာတော့ရုပ်ဆင်းလည်းလှပလူချစ်လူခင်များလာတော့ ဒါပါလေကောင်းတာတွင်ကောင်းကျိုးရတာကိုယူဆတဲ့အတွက်ကောင်းတာတွေလုပ်တဲ့အတွက်ကောင်းကျိုးတွေရတော့နောက်တစ်ခုကအဋ္ဌိမာတာအဋ္ဌိပိတာလောကမှာအမေဆွဲရှိတယ်ဖေဆွဲရှိတယ်ဒါတွေကကိုကအမေဖေမိမိိုတွေဖာအိုတွေစောက်ရှောက်ခဲ့မှာကိုလည်းဒီနေ့အသက်ကြီးအောင်ဒီနေ့အသက်ကြီးလာတဲ့ခါကျကိုကမစောက်ရှောက်ခဲ့ရင်ကိုကပြစ်ပယ်ခဲ့ရင်ကိုလည်းကြလည်းပြစ်ပယ်မှာပဲဒါတော့ တန်တရားတို့ဝတ်တော်ဆိုတာကနောင်ဘဝမှာမဟုတ်လက်ရှိဘဝမှာခံမှာဘုန်းကြီးတို့တွေဒီတိုင်းမှာကိုယ်ဆရာဝေးတွေရှိတယ်ဘုန်းကြီးတွေဆရာသမားဝေးဒါတွေဆောက်ရှောက်မှာမယ်မဆောက်ရှောက်ကြရင်တော့ဘုန်းကြီးတို့တက်ကြီးလာတဲ့ကဘယ်သူမှမဆောက်ရှောက်အဲ့ဒါတော့မှတ်ထားဖို့နော်ချုပ်ပုဂ္ဂိုလ်များဟိုကိုကအသာစီးရတဲ့ချိန်မှာတော့ကိုကခွင့်ရတဲ့ချိန်ကျတော့အမေမရှိဘူးဖေးမရှိဘူးအမေဖေးဆောက်ရှောက်ဖို့ဝင်လေဩကိုတက်ကြီးလာပြီ ဟောဒီသားတွေသမီးတွေကိုယ့်ရဲ့ချင်းချင်းဆောက်ရှောက်ခြင်းကိုကမဆောက်ရှောက်ခဲ့ရင်တော့ကိုသားသမီးတွေကလည်းဆောက်ရှောက်မှာမဟုတ်ဘူးဒါတော့တန်တရားလို့တို့ဆိုတာတော့နောင်တန်တရားထီအောင်မတော်ဘူးဒီဘက်ဘဝတွေပြန်အကျိုးပေးပါတယ်ဒါလေးမှတ်ထားဖို့အဲတော့ကိုမိဘတွေတက်ထင်ရှားရှိတော့ရိုးရိုးသေးသေးလေးလေးစားနဲ့ကျွေးမွေးကြဆောက်ရှောက်ကြအဲ့ဒါဆိုရင်ကိုယ်လည်းစိတ်ချမ်းသာတယ်မိဘတွေလည်းစိတ်ချမ်းသာတယ်လေကိုယ်မှလည်း ဒီမိဘကိုဆောက်ရှောက်တဲ့အကျိုးတွေပြန်ပြီးရနိုင်တာပေါ့နော်ဒါကြောင့်မို့မိဘတွေတက်ထင်ရှားရှိတော့ကျွေးမွေးကြဆောက်ရှောက်ကြယုံကြည်ယုံနဲ့မြောက်မိဘရှိတယ်အမေရှိတယ်ဖေရှိတယ်တချို့ကယုံတာပဲရှိတယ်မိဘစိတ်ချမ်းသာလောက်မပေးနိုင်ပါဘူးအဲ့ဒါမျိုးတွေအများကြီးတွေ့ရတာတော့ မိဘတယောက်ကသာသမီ၄၅6လောက်ကိုတေချာဆောက်ရှောက်နိုင်တယ်သာသမီ6ယောက်ကဒီမိဘတယောက်မိအိုတယောက်ဖအိုတယောက်ကိုဆောက်ရှောက်ဖို့အင်မတန်ဝန်လေးကြတာဒီလောကမှာဖြစ်ပြန်တာအဲ့ဒါတွေများတယ်ပေါ့ဗျာနော်အဲ့ဒါမျိုးကတော့မဖြစ်သင့်ဘူးလို့ထင်ပါတယ်အဲ့ဒါမျိုးတွေလောက်ခဲ့ကြရင်တော့ကိုတနေ့ကြာနေဒီမိကိုဖွားဖွားရောက်မယ်ရောက်လာတဲ့အခါကျကိုသားသမီးတွေကလည်းဒီပုံစံတိုင်းပြစ်ပယ်ခံနေမယ်ဒါမျိုးနားလဲတော့ပေါက်ထားကြဖို့လုပ်ရတယ် တန်တရားတို့ဝတ်တို့ဆိုတာလာပါလိမ့်မယ်ကိုယ်ကပြက်ထားတယ်ဒါလေးကြည့်ပြီးတော့ကိုမိဘတွေကိုတကယ်လဲဟိုလေကျေးဇူးရှိတဲ့အတွက်စိတ်စိတ်နာမမနဲ့ဆောက်ရှောက်ကြဖို့လိုပါတယ်နောက်အဋ္ဌိယံလောကောဒီလောကရှိတယ်ဒါတွေလည်းယုံယုံတယ်နတ္ထိပရလောကောပရောလောကောတခြားတမလလောကဆိုတာလည်းရှိတာယုံတယ်အဲအဋ္ဌိအယံလောကောအဋ္ဌိပရောလောကောပေါ့ အဋ္ဌိဩဘပါရိကတတ္ထမမြင်ရတဲ့နဗျမတစေသေးပြဒါလေးလည်းရှိတယ်လို့ယုံတယ်အဋ္ဌိလောကေတမနာပြမနာတမကတာတမ္မာပရိပါဏာယေဤမေသလောကံပရိသတယံဘိညာတိသိကတောဘွေရင်းတိဒုက္ခမှာတကယ်ကြင်ကြံနေတဲ့ပုဂ္ဂိုလ်ကြီးဘိညာရတဲ့ပုဂ္ဂိုလ်ဆိုရှိတယ်ကြင်ကြံထုံတဲ့ပုဂ္ဂိုလ်ရှိတယ်အမှန်တိုင်းသိတဲ့ရိယသူတော်ကောင်းဆိုရှိတယ် ကိုကိုယ်တိုင်ကျင့်ကြည်လာလို့ကိုလက်ခံနိုင်တယ်ကိုကိုယ်တိုင်မကျင့်ရင်တော့တော်တော်လက်ခံမှုခက်ပါတယ်နော်ဒါဘုန်းကြီးဟိုတုန်းကရည်စရာပြပြောခဲ့ပါတယ်တချို့ပုဂ္ဂိုလ်တွေကစာပေပဲအာတံပြီးတော့ကျင့်တာပဲအာမတံဓမ္မစီယဥထေလိုင်းကဘုန်းကြီးတို့နိုင်ငံကတကယ်ကျင့်ပြီးထင်ရှားတဲ့ပုဂ္ဂိုလ်များကိုရည်ရွယ်စောက်တုပ်ရည်ခဲ့တဲ့ရဟန္တာနဲ့ပုဂ္ဂိုလ်များဆိုပြီးရည်ခဲ့တယ် တချို့အချင်းအားမတောင်စာပဲအတန်တော့ဘလို့ဒီစောက်ကြီးကောက်ချက်ကြလဲရာနာဖြစ်ခြင်းဥထေလိုင်းကတ်ထားဥထေလိုင်းရေးလို့ပဲရာနာဖြစ်တဲ့အောင်အောင်ဒီလိုယူဆတော့တကယ်တကယ်ကြလောကမှာတကယ်ကျင့်တဲ့ပုဂ္ဂိုလ်တွေရှိပါတယ်ကျင့်မှုမှာဒါတွေကလည်းလက်ခံနိုင်တယ်နားလည်းနိုင်တယ်မကျင့်မှုရင်တော့တော်တော်နားလည်းကိုလက်ခံမှုခက်တယ်ကျင့်မှုလို့တကယ်ငြိမ်းချမ်းတာလေးတတိယကလည်းငြိမ်းချမ်းတာလေးတွေ့ကြည့်ဟောတော့ကမှာတကယ်ကျင့်တဲ့ပုဂ္ဂိုလ်တွေ တကယ်ကျင့်လို့တကယ်မညံဖွညာရတဲ့ပုဂ္ဂိုလ်ဘင်းညင်ရတဲ့ပုဂ္ဂိုလ်တကယ်ရှိနိုင်မှာလားဆိုအဲ့မှာလက်ခံပါလိုက်နော်ဟိုလိုဆိုရင်တော့တော်တော်လက်ခံမှာကပ်ပါအဲ့တော့ဒီဒီခုပြောချင်တာကကံကံရဲ့အကျိုးမရှိဘူးလို့ထင်တာယူဆတာဒိဋ္ဌုပါဒံဖြစ်တယ်ဒီဒိဋ္ဌိကလောဘကြောင့်ဖြစ်တယ်လို့ဉာဏ်ကများမှာအတွေ့များပါတယ်အဲ့တော့ဘုန်းကြီးတို့ ဒိဋ္ဌုပါဒဆိုတော့ဘာလဲဆိုတော့ဥပါဒ၄ပါးရှိတဲ့နောက်နှစ်ပါးသီလပရိပါဒရဲ့အတ္တဝရုပါဒအဲ့ဒီဥပါဒနေမှာတခြားမိစ္ဆာဒိဋ္ဌိမှန်သမျှကိုဒိဋ္ဌုပါဒလို့ဒီလိုမှတ်ထားပါဗျာအဲ့ဒီမှာသီလပရိပါဒအကြောင်းပြောအောင်သီလပရိပါဒဆိုတာကမကင်၈ပါးလမ်းစဉ်မှာပါမယ်နဲ့ခွေးချင်းအိန္ဒိယမှာတော်တော်ထူးဆန်းနေအများကြီးရှိတယ်အဲ့လိုတွေခွေးချင်းတို့ နွားချင်းတို့ကျင့်နေရင်ဒီတန်တရားဘွားတွေလွတ်မြောက်မယ်လို့ဒီလိုထင်တာတွေအများကြီးတွေ့အဲ့ဒီအကျင့်မျိုးဆိုလိုတာပဲခွေးလိုကျင့်မယ်နွားလိုကျင့်မယ်အဲ့လိုကျင့်တန်တရားဘွားလွတ်မြောက်တယ်ဒါကြောင့်မို့သစ္စာမြင်ဖို့သစ္စာမြင်စရာမလိုဘူးမဂ္ဂင်၈ပါးကျင့်စရာမလိုဘူးခွေးကျင့်နွားကျင့်တိရစ္ဆာန်ကျင့်နေကျင့်နေရင်ဒါ နိဗ္ဗာန်ရောက်တယ်ကိလေသာတွေလွန်မြောက်တယ်လို့ဒီလိုယူဆတာမျိုးဆိုလိုတာပါဗျာဒီသီလပဒပဒမတဥပါဒံဆိုတာတော့ဘုန်းကြီးတို့သောတာပန်ဖြစ်မှာပဲလေအဲဒါသောတာပန်ရအောင်တော့ကျင့်ပါဗျာသောတာပန်ဖြစ်အောင်တော့ကျင့်ပါအဲတော့သောတာပန်မဖြစ်သေး၍ကိုယ်ပိုင်ဉာဏ်မရှိသေး၍ဘာဖြစ်လဲကိုယ်ပိုင်ဉာဏ်မရှိရင်တော့ဟိုဆရာပြတာဟိုလိုမျိုးဒီဆရာဟောတာဟိုလိုမျိုး အစာရည်ပေါ့ဟိုချင်းကမှန်လင်းနေလို့ဒီချင်းကမှန်လင်းနေလို့ ਨੇ ဆရာတွေများနေတတ်ပါတယ်ဆရာတွေများနေလို့လဲပုထုဇဉ်လို့ခေါ်တာပေါ့ဗျာအဲတော့အဲ့လိုဆရာများတဲ့ခါကျဒီဆရာဒီချင်းကကောင်းတယ်ဒီချင်းကမှန်တယ်ဒီလိုပြောနေဟုတ်မှပြီလက်ခံသွားဟိုချင်းကမှန်တယ်ဟိုချင်းဟိုနီလာမှန်တယ်ဒီလိုပြောရင်လက်ခံသွားပြန်တော့ဒီဒီလုံးဝကြီးမှားသွားရအောင်ပြောတော့ခုနလို ခွေကျင်သွားခြင်းမျိုးတော့မဟုတ်ပေမဲ့လို့အဲ့ဒီကျင်နေလဲလမ်းမနိုင်တာပဲအဲ့တော့ခုတော့ဒီမှာဒီခွေကျင်နွားကျင်နဲ့ပတ်သက်တဲ့တုတ်လေးတစ်တုတ်ချောင်းဘုန်းကြီးပြောပါဦးမယ်ကုတ်ကူတော်ဝတိကတုတ်တယ်မဇ္ဈိမပါဏာတာပါဠိတော်မှာပါပါတယ်ပါဠိတော်ဆံမျက်နှာ90မှာပါပါတယ်အချိန်မှာဗုဒ္ဓကကောလိယတိုင်းဟလိတဝတ္တနာဤဂုံးမှာဗုဒ္ဓသတင်းသုံးနေထိုင်ပါတယ် အဲ့ဒီချိန်မှာကောလိယမင်းမျိုးကောလိယမင်းမျိုးဖြစ်တဲ့ပုံနာဆိုတဲ့တက္ကရုံနဲ့သေနီးယဆိုတဲ့တက္ကရုံနှစ်ယောက်တော့ဖရာထံရောက်လာကြပါပုံနာတက္ကရုံကတော့ပါလေနွားအကျင့်ကိုကျင့်နေတာပဲနွားလိုကျင့်တယ်နွားလိုစားတယ်နွားလိုအိတ်တယ်ဒီလိုကျင့်နေသူကကိလေသာလွတ်မြောက်ပြီးတော့ထင်တော့သေနီးယပုဂ္ဂိုလ်ကတော့သူကသေနီးယတက္ကရုံကတော့သူကဘာကျင့်လဲခွေးလိုကျင့် ခွေးလိုဤတဲ့ခွေးလိုစားတယ်။ကျွေးရင်လည်းပြေကျုံမချကျွေးခွေးလိုအဲ့လိုမျိုးအဲ့လိုကျင့်နေတဲ့ပုံပုံအဲ့တော့သူတို့နှစ်ယောက်ဘုရားကြီးရောက်လာဘုရားကြီးရောက်လာရင်သူတို့ဘုရားကိုပုံနာရိုးသေးစွာရှ िख ိုးတယ်ပြီးတော့ထိုင်ရှ िख ိုးပြီးတနေရာမှာထိုင်သင်္နီးရလည်းဒီလိုမျိုးနွားလိုကျင့်တဲ့ပုံနာလည်းဘုရားရိုးသေးစွာရှ िख ိုးတနေရာလည်း ခွေးလိုခြင်းတဲ့တင်းကြီးကလည်းဗုဒ္ဓတူဝမ်းမြောက်ဝမ်းသာပြော့ပြီးတော့ဘာလို့လဲခွေးလိုတနေရာမှာသွားခွေပြီးဝက်နေဒီတော့နွားလိုခြင်းတဲ့ပုံဒီပုံနာမေးတယ်အရှင်ဘုရားတဲ့ဒီတင်းကြီးဟာခွေးလိုမြေမှာပြစ်ချတဲ့အစာကိုစားပါတယ်တဲ့ခွေးခြင်းကိုအချိန်ကြာမြင့်စွာကျင့်နေသူဖြစ်တယ်သူသေးသွားရင်ဘယ်ဘဝရောက်နိုင်ပါသလဲလို့ဒီလိုမေးတာ တော့မြတ်စွာဘုရားကအဲ့ဒီမိကုံမမေးပါနဲ့ဒီမိကုံမမေးပါနဲ့ဒီမိကုံငါမဖြေပြရစေနဲ့ငင်းတယ်ငင်းပေမဲ့လို့နွားလိုချင်တဲ့ပုံတော့ခဏခဏမေးထပ်တလဲလဲမေးတယ်ဒီတော့မြတ်စွာဘုရားဗာမိတ်လဲပုံနာတဲ့ဒီမေးကိုငါမဖြစ်ချင်ဘူးငါကတားမယ်တင်ရလဲမရမကမေးနေတော့ခဲဖြေရမယ်ဆိုရင်လည်းဒီလိုခွေးဒီလို ခွေးတွေအကျင့်ကိုကျင့်နေတယ်ခွေးတွေလိုစိတ်နေစိတ်ထားမူရာတွေနဲ့အမြဲမပြနေတဲ့ပုဂ္ဂိုလ်ဟာဘာဖြစ်မလဲဆိုတော့ခွေးပဲဖြစ်မှာပဲတဲ့ဒီကျင့်ဟာနတ်ဖြစ်မယ်လို့ယူဆနေအဲ့ဒီယူဆလည်းမှားနေအဲ့လိုအယူဆမှားနဲ့သိမယ်ဆိုရင်ဒီပုဂ္ဂိုလ်ငရဲနဲ့တိဆန်တခုခုဖြစ်မှာပဲဒီလိုမိတ်လိုက်ကအဲ့မှာသေနည်းကငိုပါလေရော ငိုရပြနောက်ပဲတင်နီးရခွေးလိုခြင်းနဲ့တင်နီးရလည်းမေးပြန်တယ်အရှင်ဘုရားဒီနွားလိုကျင့်နေပုံနာကဘယ်လိုဘဝမျိုးရောက်မလဲဆိုပြီးခုနလိုမိန်တာနွားလိုကျင့်နေနွားလိုစိတ်နေစိတ်ထားထားတယ်နွားမူရနေမြဲမပြနေသူဟာနွားပဲဖြစ်မှာပဲဒီနွားကျင့်ကိုကျင့်နေလို့နတ်ဖြစ်မယ်လို့ယူဆရင်ဒီယူဆမှားနေတာပဲ အဲ့ဒီယူဆမှားကြီးနဲ့သိမယ်ဆိုရင်ငရဲတိစ္ဆာဒီတစ်ခုရနှစ်ခုရတစ်ခုဖြစ်မှာပဲအာအဲ့ဒီလိုလည်းပြောလိုက်ရောပုံနာကြီးလည်းငိုပုံနွားလိုကျင့်တဲ့ပုံနာလည်းငိုတော့တာပဲနောက်တော့သူတို့တွေကခွေးကျင့်နွားကျင့်ကိုစွန့်လွတ်နိုင်ဖို့အတွက်ဘုရားကိုတရားဟောဖို့ရှောက်ထားပါတယ်ဘုရားကဘုံနာတေရီရတို့ လောကမှာကံ၄မျိုးရှိတယ်မဲညစ်ပြီးမဲညစ်တဲ့အကျိုးရှိတဲ့ကံဖြူစင်ပြီးတော့ဖြူစင်တဲ့အကျိုးရှိတဲ့ကံမဲညစ်ခြင်းဖြူစင်ခြင်းနှမျိုးရောပြီးနှမျိုးစုံရောတဲ့အကျိုးရှိတဲ့ကံနံပါတ်၄မဲညစ်တာလည်းမဟုတ်ဖြူစင်တာလည်းမဟုတ်အဲ့ဒီနှစ်ပါးဆိုတာလွတ်နေတဲ့အကျိုးရှိတဲ့ကံလို့ကံ၄မျိုးရှိတယ်ဘုရားဟောပါ နံပါတ်1ကဘာလဲဆိုမဲညစ်ပြီးမဲညစ်တဲ့ကြိုးရှိတဲ့ကံဆိုတာထူဆိုင်ဆယ်ပါပါပဲမကောင်းတဲ့စိတ်ထားတွေကြောင့်မကောင်းတဲ့စိတ်ထားတွေတဲ့ပုဂ္ဂိုလ်မကောင်းတဲ့စိတ်တက်ရှိတဲ့ပုဂ္ဂိုလ်ကဘာဖြစ်လဲမကောင်းတာတွေလောက်တော့တာမကောင်းတာတွေပြောတာတာမကောင်းတာတွေအမြဲမပြတ်တွေးနေတာနော်ကောင်းတဲ့စိတ်ထားရှိလာကောင်းတာတွေလုပ်မယ် တတ်မယ်လူတတ်မယ်လူပစ္စည်းတွေခိုးမယ်လူယူမယ်သူများသားများတွေဖောက်ပြန်ဆော့ကားမယ်မကောင်းတဲ့စိတ်ဓာတ်ရဒါတွေပဲတွေးကြနေတာတွေးကြနေဒီတိုင်းပဲလောက်တာမမှန်တာပြောမှမဟုတ်တာတွေလောက်စားခင်းမယ်ကြံ့ကြံ့ထမာထရိုင်းဆိုင်တွေပြောမယ်အကျိုးမရှိတာတွေပြောမယ်ဆိုမယ်တယောက်နဲ့တယောက်ရန်လို့တဲ့ရန်တိုက်တဲ့စကားတွေပြောမယ်၊ကွဲပြားတဲ့စကားတွေပြောမယ်။ ဒါမျိုးနေတာဒီလိုသူကဒါတွေမပြတ်လုံနေတဲ့ချင်တွေ့ဒီမကောင်းတဲ့ကံတွေပဲသူ့တဏ္ဍမှာဖြစ်နေမကောင်းတဲ့ကံတွေကြောင့်မကောင်းတဲ့ဘဝရောက်မကောင်းတဲ့ဘဝရောက်ပြီးတော့ဆင်းရဲတဲ့ဒုက္ခဝနာတွေခံစားမှာပဲအဲ့ဒါကတော့ဘယ်လိုပုံကိုမျိုးလဲဆိုငရဲကြတဲ့ပုံကိုမျိုးတွေဖြစ်တယ်ဆိုဘုရားဟောပါချို့ကြတော့ဖြူစင်ပြီးတော့ဖြူစ အင်းနဲ့အကျိုးရှိတဲ့ကံကိုပြုတယ်ဘယ်လိုလဲဆိုတော့ဒါတွေကတော့ဟိုသူသူဆိုင်7ပါးတို့ပုံညာကရိယာဝတ္ထု7ပါးဒါတွေပြုလုပ်တဲ့ပုံပုံတွေပါပဲစိတ်တကယူသားတယ်ဖြောင်းမှတ်တယ်စိတ်ဓာတ်ယူသားဖြောင်းမှတ်တဲ့ခါကျတော့ကောင်းတာတွေလုပ်တယ်ကောင်းတာတွေပြောတယ်ကောင်းတာတွေတွေးတယ်ပြောဆိုရလဲရင်ကျေးတယ်ကိုမှုရသိဝဲဒီကံတွေကြောင့်မို့ဆင်းရဲမရှိတဲ့ဘဝ ရောက်ပြီးတော့ချမ်းသာဒုက္ခခံစားရတယ်သူကတော့ဘုရားကိုင်းမှာတော့တိကျညွှန်သွားတာတော့သူပကိဏဗြဟ္မာဇံပိုင်းနေရာထောရတော့ဇံပိုင်းကိုတတ္တိယဇံပိုင်းနေရောက်သွားတော့သူပကိဏဗြဟ္မာပေါ့အဲ့ဒီထက်ကဗြဟ္မာသူပကိဏဗြဟ္မာကိုညွှန်တာတချို့ကြတော့ကောင်းတာတွေရောမကောင်းတာတွေရောမင်းရဲ့ချင်းဖြူစင်ခြင်းနှမျိုးရောနေတယ် နှမျိုးစုံရောတဲ့ဒီနှမျိုးစုံရောတဲ့ကံတွေကိုပြုတယ်အဲ့ဒီနှမျိုးစုံရောတဲ့အကျိုးတွေရှိတဲ့ကံကိုပြုတဲ့အတွက်ဒီနှမျိုးစုံအကျိုးခံစားတော့အဲ့ဒါဘယ်လိုပုံကုန်လဲချုပ်ဘောစိတ်ကောင်းရှိတဲ့ကာရှိတယ်စိတ်ကောင်းရှိတဲ့ကာကုသိုလ်ပြုလို့ဖို့ဝင်မလို့ကုသိုလ်တွေပြုလုပ်တာမကောင်းတဲ့စိတ်တွေဖြစ်လာတဲ့အခါကျတော့အကုသိုလ်တွေပြုပြန်အဲ့ဒါမျိုးတွေနေတယ်အကုသိုလ်တွေပြုတော့ စိတ်ကောင်းရှိတဲ့ကကုသိုလ်ပြုတယ်စိတ်ကောင်းနှလုံးကောင်းမရှိတဲ့ကအကုသိုလ်လုပ်တယ်လုပ်တယ်အဲ့ဒီလိုကောင်းတာတွေလုပ်လိုက်မကောင်းတာတွေတော့ရောထွေးနေအဲ့ဒီရောထွေးနေတဲ့ပုံကများကြတော့ဒီချမ်းသာဆင်းရဲတွေရောနေတဲ့ဘဝရောက်ပြီးတော့ချမ်းသာတာခံစားလိုက်ဆင်းရဲတာခံစားလိုက်ဒီလိုနှမျိုးလုံးခံစားရတယ်ဥပမာပြန်လူဘုံဘဝလူဘုံဘဝကြည့်လိုက်ပေါ့ညာတော့လူဘုံဘဝလည်းချမ်းသာတာနည်းနည်းပါဆင်းရဲတာတွေခံစားနေရတာများတယ် ကိုစင်းရမခံစားလဲစိတ်စင်းရခံစားနေလားနော်မိသားစုရှိတော့မိသားစုဒုက္ခတွေကြုံတယ်ဘုန်းကြီးတို့လူဘုန်းကြီးတွေဆိုကြောင်းရှိတဲ့ကြောင်းဒုက္ခတပည့်ရှိတော့တပည့်ဒုက္ခဒါမျိုးတွေအများကြီးပါအလို့ရှိတော့ဒုက္ခသာသမီရှိတော့သာသမီဒုက္ခအများကြီးပါပဲဒုက္ခတွေကြုံရတယ်ချမ်းသာဆင်းရဲတွေရောနေတဲ့ဘုံတွေဆိုတာက လူဘုံတို့တချို့နတ်တွေတို့ ဝိနိဘကသူသူရာတွေဝိနိဘကဝိနိပါတိကသူရာနတ်သူရာတွေပါပဲတချို့ကြတော့နေ့မှာတော့ကောင်းမွန်ခံစားဟာညကြဆင်းရဲဒုက္ခတွေခံစားအာတချို့ကြတော့ညမှာချမ်းသာတာနေ့ကြဆင်းရဲဒုက္ခတွေခံစားဒီလိုမျိုးတွေဖြစ်တာတော့ကောင်းတာတွေလုံးမကောင်းတာရောထွေးနေတဲ့ပုံကိုပြောတယ်နောက်ဆုံးတစ်ချက်ကတော့မြတ်စွာဘုရားဗာမိတ်လဲဆိုတော့အထက်က၃မျိုးကိုပယ်တတ်နိုင်နေတဲ့မက်စေတနာကို မက်မက်တွေရသွားမယ်ဆိုရင်တော့ဒီရတ္တမက်ပေါ့ဗျာရတ္တမက်စေတနာရတ္တမက်ရသွားမယ်တဲ့မင်းကြီးတို့ဖြူစင်တဲ့ကံကလွတ်မြောက်ဖြူစင်ကြီးမှာလွတ်မြောက်သွားတဲ့ကံလို့ဆိုရတယ်ရတ္တမက်ရသွားတော့မျိုးဆိုတော့အဲ့လိုဘုရားဟောလိုက်တဲ့ခါကျတော့ပုံနာကတော့တရဂုံ၃ပါးကိုယ်ွယ်စိကတဥပါဒကဖြစ်သွားတယ်။တေနီယတော့ဗုဒ္ဓထံကနေပြီးတော့ယဟန်ပြုယဟန်ပြုပြီး တရားကျင့်တဲ့အတွက်ယဟနာဖြစ်သွားတယ်ဒီလိုပြောပါနော်ဒါကတော့ဘုန်းကြီးတို့ကုဂုရဝတိကတောဆိုတာဒါသီလပတုပါဒံကိုပြောတာသီလပတုပါဒံဘာလဲဆိုခုနပြောခဲ့တယ်ခွေကျင်တို့နွားကျင်တို့ကျင့်နေတဲ့ပုံကောင်များဟာသူကဒါလည်းကိလေသာကိလေသာမှလွတ်မြောက်တယ်လို့ယူဆပြီးကျင့်တာပဲအဲ့မှာဘုရားကဒါကိလေသာတို့မလွတ်မြောက်ဘူးနွားကျင်ကျင်တော့နွားဖြစ်မှာခွေကျင်ကျင်တော့ခွေဖြစ်မှာပဲ ဒါကိုနတ်ဖြစ်တယ်လို့ယူဆယူဆမှားတာပဲဒီယူဆမှားနဲ့တိမ်တော့မကောင်းတော့ဘူးတင်ကြောဘောရောက်မှာပဲဒါမိတ်တော့ဒါကတော့တကယ်လမ်းစဉ်ကမှားနေလို့ဒါကြတော့လမ်းစဉ်မမှားဘူးဗျဒါပေမဲ့လို့ဒါကိုလွတ်မြောက်တယ်လို့သွားယူဆမတိလာချုပ်ပုတ်ကဒီသီလာလေးတွေမှာခေါင်းကြပြီးတော့မကျင့်ဘူးသီလာလုံလာတယ်ပဲဟောသူများနဲ့မဆက်ဆံတာသူမှမပြောတာအမျိုးတွေအများကြီးရှိတယ်ဘုန်းကြီးလောကမှာဂိုင်းချင်းချင်းမှာ ဟာငါတို့ခိုင်းကမှသီလပြည့်စုံတာတော့ဘာသီလပြည့်စုံတယ်မလုံလောက်ဘူးတရားဆက်ကျင့်ရမယ်သီလပြည့်စုံုံလေးနဲ့ဒီဘဝဆင်းရဲလွတ်မြောက်တယ်လို့ယူဆရင်ဒါသီလပရပရမသီလပတုပရသီလပတုပရပဲဒါလေးမှတ်ထားဖို့ပြီးတော့ဇန်တရားတွေဇန်တရားတွေအထောက်တယ်ဇန်တရားတွေရပြီးနဲ့ဆက်လက်ပြီးဝိပဿနာအထောက်ရမယ်သီလပြည့်စုံပြီးလည်းဆက်လက်ဝိပဿနာအထောက်ရမယ်တရားတွေဆက်အထောက်ရမယ် သီလကတော့ခြေကမက်ခင်ပဲအဲကြောင့်ဘုန်းကြီးတို့မက်ခင်နေတယ်မှာတခါပြောခဲ့ဦးပါတယ်မူလမက်ခင်မူလမက်ခင်ဆိုသီလပြည့်စုံရမယ်ကာမတက္ကရတမာဒိဋ္ဌိဉာဏ်ရှိရမယ်ဒီနှစ်ခုကမူလမက်ခင်ပဲဒီမူလမက်ခင်ပြည့်စုံပြီးသွားရင်ဘာလို့ပုပ္ပဘာကမက်ခင်ဝိပဿနာအထောက်အမယ် ဝိပဿနာအထုတ်တဲ့အခါကျတော့ဝိပဿနာဉာဏ်นี่ဖြစ်အောင်အထုတ်မယ်ဝိပဿနာဉာဏ်นี่ဖြစ်မှာဘောဘဘာကမဲ့ခင်ဖြစ်တယ်ဝိပဿနာဉာဏ်นี่မဖြစ်ဘောဘဘာကမဲ့ခင်မဖြစ်ဘူးအဲ့ဒီဘောဘဘာကမဲ့ဒီမဲ့ခင်ဉာဏ်นี่ဆင်းဆင်းတက်ပြီးမဲ့ညာဖွညာရတော့မှဒါကတကယ်မဲ့ခင်ဖြစ်သွားတော့အဲ့ဒီလိုကျင့်ရမှာအဲ့ဒီလိုမဟုတ်ဘဲနဲ့သီလလောက်တင်ပဲကိုယ်ကျင့်တတ်နေအာဒါတွေကဆင်းရဲမှလုံးလုံးလွတ်မြောက်သွားရင်လိုယူဆနေတာတော့ဒါသီလပြုပ္ပရာ နောက်ဇန်တရားတွေရအောင်အထောက်ရတယ်ဇန်တရားတွေခက်ခဲအထောက်ရတယ်ကျိုးကဇန်တရားလောက်ပဲကိုယ့်အကိုရှင်ရတုကလွတ်မြောက်သွားပြီလို့ဒီလိုယူဆတာအဲ့လိုယူဆတဲ့ပုံကုံမျိုးရှိတယ်နော်ဘုရားလောင်းကဘုန်းကြီးတို့တောထွက်တယ်တောထွက်ပြီးတော့ဒီဇန်တရားတွေမှာဥရကရသေးတို့အာရရရသေးတို့ဒါတွေသွားပြီးနီးခံမှုတယ်အဲ့ဒီသူနီးခံမှုတဲ့ပုံကိုယ်တွေအကြောင်းပြောအောင်ပေါ့ ဥရကယတိအာလာရယတိနော်အဲ့တော့ဥရကယတိနဲ့ပတ်သက်ပြီးတုတ်တုတ်ဟောတာရှိတယ်ဥရကတုတ်ဆိုတော့ဥရကယတိဆိုသူသူဆရာကယာမဆရာရဲ့တာပေါ့တာဖြစ်တော့ဥရကယတိဟာသူဆရာကနေပြီးတော့ဒီနေဝတညာနာတညာနာဇံပေါ့တမပ၈ပါးရှိတယ်ရူပတမပအရူပတမပအရူပတမပအမြင့်ဆုံး ဇံပေါ့ဇံတွေကိုသူဆရာရဲ့ပြောသွားတော့ပြောသွားဖျားလောင်းပြောဖျားလောင်းကျင့်သုံးတယ်နောက်တော့ဝိကယတိလည်းကျင့်သုံးတော့ဒီဇံရသွားနိဝတညာနာတညာနာဇံအမြင့်ဆုံးဇံပေါ့အဲ့တော့ဒီဇံရသွားတယ်ကသူကဘာထင်လဲဆိုငါဟာတဲ့စင်စစ်ဝေတော့တိပြီးသူဖြစ်တယ်အလုံးစုံကိလေသာအလုံးစုံဟိုဆင်းရလို့အောင်မြင်ပြီးသူဖြစ်တယ် ပြီးတော့မတူရသေးတဲ့အနာကိုအနာရဲ့အမြစ်ကိုတူးဖြုတ်ပြီးဖြစ်တယ်လို့သူကပြောတာဆိုတော့ဥဒကယတိကခုနဇံလေးကြည့်ပြီးတော့သူရတဲ့ဇံလေးကိုဆင်းရဲဒီကလွတ်မြောက်ပြီလို့ဒီလိုဆွဲလန်းတာဇံတရားတွေအထုတ်တယ်ဆိုတာကတော့နိဝရဏတွေကင်းနေမှသူကဇံကရအောင်နိဝရဏတွေကင်းနေတော့သူကဒါတကယ်ကိုသူကုံသွားပြီလွတ်သွားပြီလို့ထင်မိတာယူဆတာ အဲ့ဒီနီးလူဆောင်အာလာရယတိအာလာရယတိကလည်းသူတော့အဲ့ဒီအောက်ကဇံတိအောင်ရအာကိစညာနာဇံအဲ့ဒီကုသကံသူကလည်းအဲ့ဒီဇံကိုသူကသူကိလေသာလွတ်မြောက်ပြီးဆင်းရဲတွေကလွတ်မြောက်ပြီးလို့ဒီလိုယူဆတာအဲ့လိုယူဆတဲ့အတွက်ဒါသီလပရိပရာသီလပရိပါရမယ်အဲ့ဒီသီလပရိပါရဆွမ်းလန်းမှုကြောင့် ဥရကယတိဆိုနေဝတိညာနာတနာနေဝတိညာနာတိညာနာကုသကံအာရလယတိဆိုရင် အာကိစဉ္ညာနာကုသကံဆိုတဲ့ကမ္မဘဝဖြစ်တယ်အဲ့ဒီကမ္မဘဝကြောင့်ကိုဝါပိစာဇာတိနေဝတိညာနာတိညာနာအရူပဘုံမှာဥလာဥရကယတိဟာဖြစ်ရတယ်အာရလယတိကအာကိစဉ္ညာနာအရူပဘုံမှာဘဝတိဖြစ်ရတယ်ဘဝတိဖြစ်ပြီးတော့ဗာဇာတိပြည့်စရာဇာမရဏဘုံဗျာ ဖြစ်ပြီးသူတို့တွေတေကြမှာပဲဘယ်လိုဖြစ်နေလဲဆိုဘောကလွတ်မြောက်ဖို့အထုတ်ကြတာပဲဘောကလွတ်မြောက်ဖို့အထုတ်ကြပေမဲ့လို့ဘာဖြစ်လဲမလွတ်မြောက်ဘဲနဲ့ဘောတန်တရားတွေမှာပြန်လဲပြီးဖြစ်နေလို့ဖြစ်နေတာကိုဆိုလိုတယ်အဲ့မှာမြတ်စွာဘုရားအောက်မှာဆက်မိန်ပါတယ်ဒီယန္တုတဲ့ဤသာနာမှာရှိတဲ့ယဟန်တိတာငါဟာ စင်စစ်ဝေဒကိုသိပြီးသူဖြစ်တယ်စင်စစ်အလုံးစုံကိုအောင်မြင်သူအောင်မြင်ပြီးသူဖြစ်တယ်စင်စစ်အနာရဲ့အမြင့်ကိုတူဖြူပြီးသူဖြစ်တယ်လို့ပြောနိုင်တယ်ဆိုလိုတော့ကောဏနေဝတင်ညာနာတင်ညာဆံလောက်တဲ့ကျင့်နှံ့မနေနဲ့ဆက်ပြီးဝိပဿနာအထုတ်ဝိပဿနာအထုတ်လို့ကိလေသာတွေကုန်သွားပြီကိလေသာတွေလွတ်သွားပြီဆိုတော့ယဟန်မာတာနဲ့ဒါတကယ်ဆင်းရဲဒုက္ခလွတ်မြောက်သွားတယ် အနာအမြစ်ကိုတူးယူပြီးပြောနိုင်တယ်အဲ့မှာဘုရားကဗာဆက်မိန်လဲဆိုတော့ယန္တုဘယ်တော့လင်ဝေဒကိုတိတူဖြစ်တယ်လဲဆိုရင်ဖတ်တရတိယအာယနာ6ပါးဖြစ်ခြင်းချုပ်ပြောက်ခြင်းတာယာဝဲအပြည့်နေကထွက်မြောက်တဟုတ်တိုင်းမှာတိခြင်းမြယန်းသည် ဝေဒကိုတိတူဖြစ်၏ဝေဒကိုတိတူဖြစ်တယ်ဝင်သူတုတ်ကိုကောင်းဖတ်ပြန်ပြီးမှရှင်းကြတော့ယန်းသည်ဘယ်တော့လင်အလုံးစုံအောင်မြင်ပြီးသူဖြစ်တယ်လဲဆိုရင် ဖတ်တယတရားနော်ဖတ်တတိအာနာ6ပါးတွေဖြစ်ချင်းချုပ်ချင်းတာယာဝေအပြည့်တို့ထွံ့မြောက်ရာတို့ဟိုတိုင်းမှာသာသိပြီးတော့တစုံတစ်ခုအာယုံမဆွဲလာမဲ့ကိလေသာလွတ်မြောက်ခြင်းမြရန်အလုံးစုံကိုအောင်မြင်ပြီးသူဖြစ်တယ်။ယဟန်ဒီဘယ်သို့လင်မတုဖြိုရတဲ့အနာ၏အမျက်ကိုတုဖြိုပြီးသူဖြစ်တယ်လဲဆိုရင်အနာကမဟာဘုတ်၄ပါးပြဒီခန္ဓာကိုယ်ကြီးကိုဆိုလိုတယ်။အနာရဲ့အမျက်ဆိုတာတဏှာကိုဆိုလိုတယ်။ ဒီတနာကိုနောက်ထပ်မဖြစ်အောင်အကျွင်းမဲ့ပန်းတို့ချင်းပြရမ်းသည်မတူအပ်သေးတဲ့အနာရမြေကိုတူဖြစ်ပြီးသည်ဖြစ်တယ်ဆိုလိုတာကတော့ဘာလဲဆိုဆတ်စကတုတ်တာလှန့်ကြည့်လိုက်ပေါ့ဗျာအာယနာဓာရ6ပါအာယနာ6ပါအာယနာနဲ့ကိုယ်ခန္ဓာကိုယ်မှာရှိတဲ့မျက်စိနားလျာကိုစိတ်ဘဝင်စိတ်ပေါ့ဒါခန္ဓာကိုယ်မှာရှိတဲ့အတွက်ဣဇရိကအာယနာ6ပါဓာရ6ပါခေါ်တယ် ဒီတော့ထာရ6ပါးအာယုံ6ပါးကပေါင်းစုံတိုက်ဆိုင်မိလာတကဝိညာဉ်6ပါးဖြစ်တယ်အာယုံ6ပါးဆိုတာကအစင်အနံ့အစင်အတန်အနံ့စားစရာအတွေ့အထိကြံတွေးစရာပေါ့ဒီအာယုံ6မျိုးပေါင်းစုံတိုက်ဆိုင်မိလာတကကျွန်တော်မြင်သိစိတ်တို့ကြားသိစိတ်တို့အနံ့သိစိတ်တို့စားသိစိတ်တို့တွေ့ထိသိစိတ်တို့ကြံတွေးစရာစိတ်တို့ကြံတွေးစိတ်တို့ဒါတွေဖြစ်ပေါ်လာတော့ဗျာနော် အဲ့ဒီဖြစ်ပေါ်လာတော့ဘာဖြစ်လာလဲဆိုအာရဏဒီဒီမှာဖတ်တရတရားအာရဏ6ပါးတို့ဖြစ်ခြင်းဆိုနော်အာရဏ6ပါးကြောင့်မို့ဈာရတွေကြော်ပြောသွားတယ်အာရဏဒွါရ6ပါးအာရဏ6ပါးတွေအဲ့ဒီ6ပါးကြောင့်မို့ဖတ်တာဖြစ်လာတယ်ကြော်ပြောတာဈာရယူပါယုံတို့သက္ခဝိညာဉ်တို့ကြော်ပြောသွားအဲ့ဒီဖတ်တာကနေအာယုံကိုတွေးထိပေးတဲ့တဏှာဖြစ်တယ်နော် အဲ့ဒီတွေးထိပ်ပြီးတဲ့တဏှာအတွေးထိပ်ပြီးတော့ဝေဒနာပေါ့ခံစားအာယုံဖတ်တာနဲ့အာယုံကောင်းတဲ့အောင်နဲ့တွေးထိပ်ပြီးဒုက္ခဝေဒနာဖြစ်မယ်မကောင်းတဲ့အောင်တွေးထိပ်ပြီးဒုက္ခဝေဒနာဖြစ်မယ်အကောင်းဆုံးတမ္မာအာယုံလေးကောင်းတာလည်းမဟုတ်ဆိုးတာလည်းတမ္မာအာယုံကိုတွေးထိပ်ပြီးမယ်ဆိုပ္ပခဝေဒနာဖြစ်တယ်နော်အဲ့ဒါကိုပြောတယ်ဘာလဲဆိုတော့ဒီမှာဖတ္တတိယအာယနာ6ပါးတို့ရဲ့ဖြစ်ချင်းချုပ်ချင်းပြည့်နေလို့ကဟုတ်တိုင်းမှန်သိတဲ့ယံဟုတ်တိုင်းမှန်လား သိပြီးတော့တစုံတစ်ခုသောအာယုံမဆွဲလန်းနော်ခုနကဒီအာယုံကိုဝေဒနာကြောင့်တဏှာဖြစ်မှာပေါ့ဗျာအမှတ်တယ်ဒီဝေဒနာနဲ့တဏှာမဖြစ်ဖို့ဆက်မှရအောင်ဒုက္ခဝေဒနာဆိုဒုက္ခဝေဒနာနဲ့ရပ်သွားဒုက္ခဝေဒနာဆိုဒုက္ခဝေဒနာနဲ့ရပ်သွားဥပိ္ပခဝေဒနာဆိုဥပိ္ပခဝေဒနာနဲ့ရပ်သွားဒီတိုင်းတော့မရဘူးပေါ့ဗျာဝေဒနာကနေနောက်တာတဏှာမဖြစ်အောင်မှတ်ရမယ်တဏှာဖြစ်သွားရင်နောက်ကနေပြီးတော့ဆွဲလန်းတာတွေပါလေဖြစ်လာမယ် ဝေနာမှာဝေနာဒုက္ခဝေနာဒုက္ခဝေနာများရသွားမယ်ဒုက္ခဝေနာဒုက္ခဝေနာလောက်ပဲရသွားမယ်ဥပိ္ပခဝေဥပိ္ပခဝေနာလောက်ရသွားမယ်နောက်ကတဏှာမဖြစ်ဘူးနော်တဏှာမဖြစ်တဲ့အတွက်တဏှာဒုဖြုတ်ပြီးသားဖြစ်သွားတယ်နော်တဏှာတွေကျွေးမဲ့ချုပ်သွားတယ်ချုပ်အောင်ကျင့်ရမယ်လို့ဆိုတယ်တဏှာမဖြစ်ဥပါဒမဖြစ်ဘူးပေါ့ဗျာဥပါဒမဖြစ်ရင်ကာမဘဝမဖြစ်ကာမဘဝမဖြစ်ဇာတိစရာပရဏမဖြစ်ဘူးဒါဝေဒနည်းကပြောတဲ့အတိုင်းပဲဝေဒနာမှတ်နည်းတိုင်းပြန်ပြီးဘုန်းကြီးတို့က ပြန်ကြည့်ရပါမယ်။နော်ကိုယ်တဏ္ဍာမှာဒုက္ခဝနာဖြစ်လာရင်ဒီဒုက္ခကိုညညောင်များကြော်လွှားလွှမ်းမိုးသွားသလို သမာဓိကလွှမ်းမိုးသွားကြော်သွားကိုယ်တဏ္ဍာသည်စိတ်နာကိုရှုမှတ်နိုင်ရမယ်။ဒုက္ခဝနာဆိုရင်လည်းဒုက္ခမြင်အောင်မှတ်နိုင်ရမယ်။ဥပ္ပခဝေနာဆိုရင်လည်းပဲအနေဆဓာတဘတုကတော့အတုကမတုကဝေနာအနေဆတော့ဓာတဘ ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တိမ်တိမ်မိုးဝေလေးဖြစ်နေတဲ့သင်္ခါရုပ္ပခသင်္ခါရုပ္ပခညာတိမ်တိမ်မိုးဝေလေးဖြစ်နေဥပ္ပခဝေနာကိုတော့အနေဆမြောင်မှတနည်းအားဖြင့်ရှင်သာရိပုတ္တရာရှင်မြတ်ကြီးကတော့ဒီတိမ်တိမ်မိုးဖြစ်နေဥပ္ပခဝေနာကိုအနတ္တမြောင်မှမယ်ဒီလိုပြောလိုတာပါပဲအဲတော့ပြောလိုတာကဒီမှာဥရကယတိတို့အာရရယတိတို့ဟာဒီသူတို့ရတဲ့လောကီဇံလေးကို တကယ်လွတ်မြောက်ပြီးဆင်းရဲတရားလွတ်မြောက်ပြီးလို့ယူဆထားရင်ဒါသီလဝိရုပ္ပရာမသီလဝိရုပ္ပရာဖြစ်နေတဲ့ဒါပြောချင်တာအဲ့ဒီဇံလောက်တွေရပ်မနေနဲ့ဒီဇံကနေလွတ်မြောက်သွားအောင်ဗာပြလို့ဝိပဿနာရှုရမယ်ခုနဓာရ6ပါးကြောင့်ဖြစ်ပေါ်လာတဲ့ဖတ်တာတွေ့ထိဖတ်တာတွေ့ထိကနေကောင်းတဲ့အောင်တွေ့ထိပဲမယ်ဆိုးတဲ့အောင်တွေ့ထိမယ်ကောင်းဆိုးတွေ့ထိပဲမယ်ဝေနာတွေဖြစ်လာမယ်ဒီဝေနာတွေတဏှာမဖြစ်အောင်ဆက်ပြီးတော့ရှုရမယ် တဏှာတွေရပ်သွားတဏှာတွေပြတ်သွားရှုအောင်ဝေနာနဲ့တဏှာဖြစ်သွားပြီးနောက်ကနေဥပါဒံတဏှာပြီးစားဥပါဒံဒါတွေဖြစ်လာနိုင်မယ်လို့ပြောလို့ရင်းမယ်ဒါကြောင့်မို့ဒီအချို့ပုဂ္ဂိုလ်ဇံလေးကဆင်းရဲလွံ့မြောက်ကြောင်းလို့ယူဆနေလည်းပဲဒါဘုန်းကြီးပြောချင်တာသီလပရိပါဒဖြစ်သေးတယ်ဒီသီလပရိပါဒလွံ့မြောက်တော့ဘုန်းကြီးတို့စ조사အထုတ်နော်အဲ့ဒါမှသာလေကိုတဏှာကနေတကယ်လွံ့မြောက်သွားတယ်လို့ လိုမှပါဒီနေ့ဟောပြောတဲ့တရားတော်များကိုကြားနာတဲ့အတိုင်းကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။တရားတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျား။